ဒီကနေ့တသက်နဲ့တကူတသံတရားနဲ့တဏလွန်တရားကြုံခဲလှစွာသောဘုရားရှင်ရဲ့အဆုံးမရှိနေတဲ့သာသနာခါတရံဘုန်းကြီးတို့စဉ်းစားမိ။ဩမြတ်စွာဘုရားရှင်ရဲ့ဆုံးမသာသနာတော်ကြီး ဒီကနေ့အဖို့ကတော့ဒီတန်ခိုင်ခန်းသူတော်ကောင်းတရားတွေပေါ့နာယူခွင့်ရနေကြသေးတယ်ဈာနာခွင့်ရနေကြသေးတယ်ကျင့်သုံးခွင့်ရနေကြသေးတယ်ရှေ့အနာဂတ်မှာဒီတရားတွေကို ဟောပေးမဲ့ပုဂ္ဂိုလ်မရှိသောနေ့တနေ့ ဆက်ရောက်လာအောင်မယ်နော်ဟောပေါ်ညွန်ပြမဲ့ပုဂ္ဂိုလ်မရှိတော့ကျင့်သုံးကျင့်တဲ့ပုဂ္ဂိုလ်ရှိပင်ညာတော်လဲကျင့်တဲ့ပုဂ္ဂိုလ်လည်းမရှိတော့အသမယသုတ်တော်မှာလို့ပေါ့ငမခေါမဘေးနဲ့ရေဆိုင်ရင်ဒီအလုပ်တွေလုပ်ခွင့်မရဘူး ရောဂန္တရကတ်ကြီး၃ပါးထဲမှာရောဂန္တရကတ်ဆိုင်နေပြီဆိုရင်ဒီတရားတွေနာကျင်လို့အာထုတ်ကျင်လို့လွယ်ပါအောင်မလားတတ္တန္တရကတ်တီတို့နဲ့တို့မသိမမြတ်လို့စိတ်ထားလေးတွေနှလုံးသွင်းမမှန်မိကြတဲ့တွေ့တာကြောင့်ဒေါသအာဃာတတွေရှိထားလို့ အမျိုးမျိုးတုံးနဲ့တူခိုက်ရဒေါသအာဃာတတွေလွန်မိုးနေပြီဆိုရင်ကောဒီတရားတွေဟောဖို့နာကြားဖို့လွယ်ပါဦးမလားဒုဗိကန္တရကငါမခေါင်းပါဘေးဘေးသုံးပါးမှာတခုခုဆိုင်ပြီဆိုကြံရှိတဲ့ဘေးတွေထပ်ပြီးတော့နောက်ကပါလာတယ်ဆိုပဲနော် ဘာဖြစ်လို့ကတ်တွေဆိုက်တယ်လဲဘိန်းတို့ဝါရင်းတို့ကတခါဟောဘူးခဲ့တယ်ကတ်ဆိုက်ရခြင်းလူတွေကမေတ္တာခေါင်းပါလာကြနော်မိဘပြောတာကို သာသမီတွေနားမထောင်တော့လူကြီးလူမတွေပြောတဲ့စကားလုံးကိုလူငယ်တွေနားမထောင်တော့ဟုတ်လား အဲ့ဒီရှိမှမေတ္တာလည်းကင်းမဲ့လာကြသူတော်ကောင်းစိတ်တွေမရှိတော့ထိုချိန်မှာကိုယ်ဆောင်တဲ့တွေကလည်းမဆောင်ချောက်တော့ဘူးအိမ်ဆောင်တဲ့တွေကလည်းမဆောင်ချောက်တော့ဘူးထိုပုဂ္ဂိုလ်ရဲ့တဏ္ဍာထဲမှာကုသိုလ်စိတ် မရှိတော့ဘူးလေနော် လောဘငြိမ့်တဲ့အလုပ်တွေမလုပ်တော့ဘူးဒေါသတွေငြိမ့်တဲ့အလုပ်တွေမလုပ်တော့ဘူးမောဟတွေငြိမ့်တဲ့အလုပ်တွေမလုပ်တော့ဘူးလို့ဆိုရင်လောကသို့လောကသားတွေအတဏ္ဍမှာစိတ်ထားစေရနာထားလေးမရှိတော့အမြဲတမ်းလို့လောဘနှောင်မိုးလာကြမ်းတမ်းတဲ့လောဘတွေကြမ်းတမ်းတဲ့ဒေါသတွေကြမ်းတမ်းတဲ့မောဟတွေမာမာနတွေအိတ်တမေစရိယတွေလွန်မိုးလာတော့ ညကောင်းနှင်းမြတ်တွေမစောင့်ချောက်တော့နော်ညကောင်းနှင်းမြတ်တွေစောင့်ချောက်မှရှိတော့ဘာဖြစ်လာလဲအစိမ့်တဲ့သင်္ကွက်ပိဿနမိဿနတ်ပြည်မျိုးတွေဝင်လာတယ်အိမ်တွေကိုဝင်လာတယ်ရက်ွက်တွေရွာတွေကိုဝင်လာတယ်မြို့ကိုဝင်လာတယ်နိုင်ငံကို ဝင်စီးလာတယ်အစိမ့်တဲ့သင်္ကွက်ပိဿနမိဿနတ်ပြည်မျိုးတွေအဲ့ဒီတော့လူတွေဟာ လူစိတ်ပျောက်ပြီးတော့တရိษံစိတ်တွေဖြစ်နော်အဲ့ဒီတော့ဒီလိုဖြစ်လာပြီဆိုရင်ဘာဖြစ်ကတ်ဆိုင်လာတယ်နော်ညက်ဒီကစောင်းချောင်းမရှိတော့ဘူးဆိုကတ်ဆိုင်ပြီယောဂါကြီးတွေဖြစ်အမျိုးမျိုးတွေယောဂါကြီးဖြစ်ပြီးတော့တေကြည်ပျက်စီးကြလိမ့်မယ်ထိုနောက်မှာ ဒုရိယဒေါသအာဃာတတွေကိုထိမ့်သိမ့်မှုမရှိလေတော့တတ္တန္တရကတ္တိဖြစ်ဒေါသကိုမထိမ့်သိမ့်နိုင်တဲ့ပုဂ္ဂိုလ်တွေတတ္တန္တရကဆိုင်တကြဖြတ်ကြဒုနဲ့ဒုလေးအဲ့ဒီတတ္တန္တရကတ္တိဆိုင်လာပြီဆိုရင်မောဟတွေညာလာတော့ဒုဗိကန္တကတ္တိဆိုင်ပြီငမခေါမပေးတွေဖြစ်လာလိမ့်မယ်ဟုတ်ကဲ့လား သူတော်ကောင်းတရားတွေဟာဆုပ်ယုတ်ကုန်တယ်ဒါကြောင့်ဘုံဘုံတို့ဆိုရင်အခုတနေ့ကြော်ရှိလာစဉ်လာစဉ်တရားတွေဆုံးဖြင့်တော်တွေကနေပြီးတရားဟောပေးတယ်။အော်တရားပညာရှိတဲ့မျိုးသားမျိုးသမီးတွေအတွက်ဘဝသက်သာရရပါစီတော့။နော် အဖော်လေးရပါစီတော့အဖော်လေးတွေရှိအောင်အဖော်ဖြစ်တဲ့တရားအဖော်ကမိမိရဲ့ဘဝတန်တရာအတွက်အဖော်ကိုနော်ဟိုသားသမီးတွေမိသားစုပတ်ဝန်းကျင်အဖော်ကခဏတတခဏအဖော်ခေတ္တခဏလေးကျဉ်းရမမနေတရားနဲ့ဖေးမမှုခေတ္တခဏအဖော်လေးဒီတရားအဖော်ကတသံတရားလုံးရဲ့အတွက် ဟောနော်အဲ့ဒီတော့တရားလေးတွေနာတရားလေးတွေကျင့်ပြီးတရားအသိဉာဏ်လေးတွေနေလာတဲ့အခါမှာဒီတရားအသိဉာဏ်တို့ဖြင့်တွေးကြည့်မှု ထားလာသောနှလုံးသားပိုင်ရှင်တို့သည်ယဉ်ကျေးလာစိတ်ယဉ်ကျေးလာနော်ဘု து ဆုံးမနဲ့တွေးကြည့်ခွင့်ရလာလို့ ဘုရားရှင်ဆုံးမတရားတော်တို့ဖြင့်တွေ့ထိခွင့်ရလာတော့ယဟန်တန်ကတွေ့ထိခွင့်ရလာတော့အမျိုးသားအမျိုးသမီးစိတ်ပိုင်းဆိုင်ရာဘာဖြစ်လာညဉ့်ညံ့သိမ်ဝေးလာတယ်ကောင်းတဲ့စိတ်ထားလေးတွေကိုမြန်မြန်မွေးဖြစ်လာနော်မကောင်းသော စိတ်ကိုမမွေးဖြစ်တော့ကောင်းတဲ့အာယုံတွေတွေ့ချိမှုများလာတယ်ကောင်းတဲ့ကာယကံလေးတွေ ကောင်းတဲ့ဝစီကံလေးကောင်းတဲ့မနောကံလေးတွေမြန်မြန်မွေးမြူလာကြအဲ့ဒါလို့ကုသိုလ်အာယုန်တို့ဖြင့်တွေးထီးမှုများလာတဲ့ပုဂ္ဂိုလ်လောကရန်အာယုန်နဲ့တွေးကြုံရပင်များတော်လည်းပဲမကောင်းမှုအကုသိုလ်မပြုလုပ်တော့နော်အတ္တနံဒုက္ခပတ်တော်ပြီးပါပကံမှာနတ်ကရယေလို့မင်းတော်ဘုရားမင်းတော်မူတဲ့အတိုင်း မိမိရဲ့တဏ္ဍာထဲမှာလာဘောအလာဘောရသောအရသောနေနံပဒနံဒုက္ခံဒုက္ခံဆိုတဲ့အဆိုးလောကရန်၄ပါးနဲ့တွေ့တွေ့အကောင်းလောကရန်၄ပါးနဲ့တွေ့တွေ့မတုံလို့ဘာဖြစ်လို့တော့ကိုယ်ဘဝကို နားလဲနော် ကိုယ်ဘဝရဲ့ကိုနားလဲလားကိုယ်ဘဝမိမိဘဝဟာ ဘဝတသက်တာသက်တမ်းဟာခဏလေးပဲနော်နေရမယ်ရစ်တီလတွေနှစ်တီကနည်းနည်းလေးပဲထိုသက်တမ်းတို့တောင်းတော့ဒီလိုရှိမှငါမကောင်းမှုကာယကံနဲ့ပတ်သက်ပြီးဒုစရိုက်တွေဝစီကံနဲ့ပတ်သက်ပြီးဒုစရိုက်တွေမနောကံနဲ့ပတ်သက်ပြီးဒုစရိုက်တွေမမပြုလုပ်တော့ဘူးဟော ဒါမပြုလုပ်တော့ဘူးပြုဖို့ကြံလာလို့ရှိတော်ပြီတော်ပြီတော်ပြီရှင်းရှင်းစိတ်ကိုရက်လိုက်တယ်စိတ်တ ानु ပဒနာနဲ့လေစိတ်ကိုရှင်းရှင်းရက်လိုက်ရက်လိုက်တော့ကိုယ်စိတ်ကိုကိုရှင်းရှင်းပဲဆုံးမလို့ရသွားတော့ထိုပုဂ္ဂိုလ်ရဲ့စိတ်ဟာယဉ်ကျေးလာတာပေါ့အကုသို့ပြုလုပ်လို့တဲ့စိတ်တွေမရှိတော့ ဘာဖြစ်လို့လဲဗုဒ္ဓနံသုံးလောကဒုဒ္ဓသဗ္ဗညုတာမြတ်စွာဘုရားချီဤဘာဝဇနံစကားတော်မြတ်ကိုတရားစကားတော်မြတ်ကိုသုတ်နေတာနွခဏခဏအဖန်ဖန်တတ်တပုဏ္ဏပုဏ္ဏဖန်ဖန်တတ်သုတ်နေသွားတာနာယူမှတ်သားသုံးတာစင်ခြင်းလာခဲ့ခြင်းပြုသောအကြောင်းကြောင့်စိတ်တံသန္တာတရားလုံးကရိုင်းစိတ်လာခဲ့တဲ့စိတ်ကို စိတ်တန်တန်တရာတစ်ချောင်းလုံးကကျဉ်းလင်သောအာယုန်တို့ဖြင့်တွေးထိထားသောစိတ်ကိုနေရိနမတတိပဒံတရားနဲ့ထုတ်ဆောင်ထားကနော်တန်တရာဘယံအိုခြင်းကိယနာခြင်းကိယသေခြင်းကိယတန်တရာဘေးအန္တရာယ်ဤအိုခြင်းနာခြင်းသေခြင်းတော့ဘေးအန္တရာယ်မှန်သမျှမှာဝိပ္ပမုတ်တော်ကင်းလို့ကြကုန်လေ နိဗ္ဗာန်အိုခြင်းကိယနာခြင်းကိယသိခြင်းကိယနိဗ္ဗာန်ချမ်းသာသို့အေဟိတတိဆက်ရောက်အောင်ကြိုးစားအားထုတ်ဖို့စိတ်တွေမြဲမြဲမြဲပေါ်ပေါ်လာကြလေကုန်ရည်ဒီတရားအတိတတ်တို့ဖြင့်တွိဋ္ဌိပံညာလာသောယဟန်တန်ကမျိုးသားအမျိုးသမီးတရားဓမ္မတို့ရဲ့တန်တမှာစိတ်ဒီတရှင်လုံးကရိုင်း ပြီးတော့ကိုယ်ွယ်ချင်းဆိုတဲ့သဘောကိုလည်းနားမလဲဘာကိုအောက်ကိုရမှာလဲဆိုတာမသိဟုတ်လားตาအာကိုသမီးအာကိုလင်အာကိုမယားအာကိုညီကောင်မောင်နှမတွေအာမိဘတွေအဖိုးတွေဖွားတွေအာကိုကိုပဝန်းကျင်တွေအာကိုပြီးတော့ထင်ကြီးပြီးနေခဲ့ဒါပေမဲ့ကိုပဝန်းကျင်တွေကတော်တော်ကြာတယောက်ကဖြုတ်ခနေပျောက်သွားပြန်ပြီတယောက်ကပျောက်သွားပြန်ပြီဟိုတယောက်ပျောက်သွားပြန်ပြီ ကဲကိုအားကိုးတာမှန်သလားမှားလားညားလဲလားညားလဲလားနော်လောကမှာအားကိုးရဆိုတာဘာတစ်ခုမှမရှိပါလားကိုပဝန်းကျင်လောကကြီးမှာအားကိုးရစင်စီမိမိကအရှင်တို့ကအားကိုးခဲ့တယ်သူ့ကိုကိုကအားကိုးကိုကသူ့ကိုအားကိုးပြီးနေလာခဲ့ဒါပေမဲ့မဟုတ်ပါလား မဖြစ်ပါလားငါထင်တယ်လို့မဟုတ်ပါလားသဘောပေါက်လားမဖြစ်လို့မဟုတ်ပါလားငါတရှင်တို့ကဆွဲခဲ့တယ်လို့မဟုတ်ပါလားမြေဒီပေါက်ပေါက်ပေါက်ပေါက်ကြသွားလောကဓာတ်ကြောင့်လေရသောအရသောဟု ခါတည်းအရှံရံလေးသာသမီဇနီးမြတ်သမီးသားလင်းသားအရှံရံလေးနဲ့နေတဲ့ကပျော်ပြီးနေခဲ့ကိုပျော်ရွှင်နေတဲ့သာသမီဇနီးမြတ်သမီးသားလင်းသားတို့ဖက်ခနင်းဆိုရင်လမ်းခွဲတဲ့နေ့ကြတော့ဘာဖြစ်မြေတွေဟာအလုံးနဲ့ပြုတ်ထွက်ဒီမထိထိုင်မတိခံစားရပါတယ်အဲ့လိုပင်မရဘာဖြစ်လို့ကိုထင်ခဲ့တယ်လို့ မဟုတ်တော့ဘူးအတူတကွတသက်ပတ်လို့ရသက်ပတ်သေကာနိကြမှာအတူတကွသေနိုင်တယ်ဆိုပြီးတော့ရှိခဲ့တာဒါပေမဲ့ကိုထင်တယ်လို့ဟုတ်ရဲ့အနိကရန်တော်မကြီးတရားကပြောပြဘုံဗျာတကားကြီးလောက်ညံသွားမယ်လို့မထင်သူတစ်ပါးတွေလို့အတော့စားလည်းမရှိမကောင်းဘူးအကုသိုလ်တွေလည်းမလုပ် မိမိတက်ကောင်းတက်တာလေးဖြင့်ရိုးရိုးသားသားလေးနဲ့နေထိုင်ခဲ့ဒါမှရွေးပြီးတော့ယူသွားတယ်ဗျာဒီလောက်ထိကောင်းတဲ့လူသားလူတယောက်တေမင်းကရွေးယူသွားတာတပိတော့ခံစားလိုက်ရတာဒါကကြံရတဲ့ပုဂ္ဂိုလ်ရဲ့အတွေးပေါ့ဟုတ်တယ်လား သွားတဲ့ပုံကို ကြပြန်တော့ငါမှ နေဖို့အချိန်မရှိတော့ဘူးနော်နေဖို့အချိန်ငါမှကံကုန်သွားပြီငါပြုလုပ်လာခဲ့တဲ့ကံတရားက အနဲ့ဘယ်20ဘယ်2လဘယ်နဲ့ဒီလောက်ပါပဲဖတ်ဆိုရင်ကံကရက်လိုက်တာနဲ့အိမ်ကစိန်သွားရတာပဲငါအိမ်ဟုတ်သွားလား ငါသားငါသမီးငါစတိငါမယငါလင်ဟုတ်ရဲ့လားပြစ်ထားခဲ့တာကိုခေတ္တခဏလေးတော့စုံစည်းခဲ့တယ်အဲဘုန်းကခဏခဏပြောတယ်တချို့ချို့လူငယ်လူရွယ်တွေတယောက်နဲ့တယောက်မတက်ရောက်လာရန်တွေဖြစ်ပြဿနာတွေဖြစ်ညီနဲ့ကိုမတက်မောင်နဲ့နှမမတက်ညီမချင်းမတက်သာသမီချင်းမတက်ဒင်နဲ့မရမတက်အချင်းချင်းမတက်မလောက်ကြပါနဲ့ ပြောရခက်တခဏလေးဆုံးနေကြဟုတ်တယ်လားတူပေါ်မှာတူဒေါသအာဃာတတွေမထားကြပါနဲ့တွေ့ကြုံလာရခြင်းပြီကုသိုလ်ကောင်းမှုတွေပြုလုပ်ဖို့ပါဟုတ်လားညီနဲ့အမဖြစ်ဖြစ်ညီနဲ့အကိုဖြစ်ဖြစ်မောင်နဲ့နှမဖြစ်ဖြစ်တာနဲ့အမိဖြစ်ဇနီးမယားဖြစ်ဖြစ်တွေ့ကြုံရခြင်းသည်ငယ်ရွယ်စဉ်တုန်းကတရားနဲ့တရားသိရှိခင်ခဲ့ပါတယ် မောင်နဲ့နှမညီနဲ့အကိုညီအမမိသားစုတွေငယ်ပဲစီတုန်းကတူကိုတူရရှိပြီးတော့တယောက်တစ်ပိုင်းစားတော့ပြီးလာခဲ့ရသိချက်ခင်ခဲ့ကြပါသိလေးစားခဲ့ပါနော်မခွဲနဲ့မခွာရဲ့ညီမဒီမောင်နှမမိသားစုဇနီးမယားလည်းအဲ့ဒါလိုပဲအဲ့ဒါလိုတွေးကြုံလာကြတဲ့ပုံကိုယ်တွေဟာအဲ့ဒါလေးနည်းနည်းကြီးလာလို့ရှိတယ် စိတ်ဝမ်းကွဲလာတယ်ဒဇိမ်ပတ်ဝန်းကျင်နဲ့ဆက်ဆံရတာကိုစိတ်ဝမ်းကွဲပြီးတော့မတောင်းနဲ့တောင်းနဲ့စကားမပြောနှုတ်မဆက်မခေါ်မမခေါ်မမသွားတို့ဒီကန်းချင်းကန်းတော့ပြတ်တာရှိသေးနော်အဲ့ဒါဒီမကောင်းသောစိတ်ဟုတ်လားသူတော်ကောင်းတွေက ထိုထိုစိတ်ကိုဘာလို့ဖော်မပြုတ်ခိုင်းဘူး နော်ဖယားစာရှိသောအရိယာသူတော်ကောင်းတွေကထိုထိုစိတ်ကိုဘာလို့ခိုင်းလဲခြောင်ကျင်ကြပယ်ရှားကြသဗ္ဗဘာဝနာအဂရဏံကိုမကောင်းသောကိုယ်အမူအရာမကောင်းသောနှုတ်အမူအရာမကောင်းသောစိတ်အမူအရာဟုတ်ကဲ့လားထိုမကောင်းသောကိုယ်နှုတ်စိတ်အာယုံတက်ကို ဆောင်ထားရမှာလားချောင်တည်ရမှာဒါဖြစ်လို့မကောင်းတဲ့အကျိုးကို ပေးစီတတ်တယ်ရှင်းတယ်နော်မကောင်းတဲ့အကျိုးကိုပေးစီတတ်တဲ့တုတ္တတော့မကောင်းတဲ့အကြောင်းကိုချောင်ချင်ထားဘောပေါက်ရလားဒါဆိုရင်ကောင်းတဲ့ကာယကံကောင်းတဲ့ဝစီကံကောင်းတဲ့ကံတော်မနောကံလေးယူပြီးတော့ညီနဲ့ကောင်းမောင်းတဲ့နှမသားနဲ့အမေဇနီးမြတ်သမီးသားတွေ့ကြုံတဲ့ခက်တခဏလေးတွေနော် ခဏလေးစုံစည်းနေတဲ့အခါမှာခဏခဏလေးစုံစည်းနေတဲ့အခါကာလမလုပ်ရမယ်တုကိုယ်တို့အကြောင်းရင်းခံပြီးတော့ကုသိုလ်ဖြစ်မဲ့လုပ်များများလုပ်ဖြစ်နေနော်ရံမဖြစ်နဲ့ဇနီးမယားလည်းရံမဖြစ်နဲ့ညီနဲ့အမလည်းညာမဖြစ်နဲ့မောင်နဲ့နှမလည်းရံမဖြစ်နဲ့ဘာဖြစ်လို့လဲတူကိုတူဒီတရားအသိရှိလာတဲ့ပုဂ္ဂိုလ်ဟာလေပြဿနာမဖြစ်တော့ဘူး တရားနဲ့တရားမတည့်ဘူးဆိုတာတရားအသိမရှိလို့ဟုတ်လားတရားအသိမရှိလို့တခါတော့ကပေါ့ဘုန်းကြီးတို့အတွေ့အကြုံလေးတစ်ခုဘုန်းကြီးတဲ့နည်းနည်းလောက်သုံးဝါလောက်ကြီးတဲ့နောင်တော်တစ်ပါးသူကတခါတယောက်က ခုံးတိုက်ပြီးတော့ဘုန်းကြီးပေါ်မှာဒေါသအာဃာတဖြစ်တယ် ဘုရားသွားပြီးနှုတ်ဆက်တယ်ကြောတယ်လုံးဝစကားလည်းမပြောနှုတ်လည်းမဆက်ဒီဘက်လာဟိုဘက်ဖက်ခံချောင်းဖက်ချောင်းဖက်လို့ကိုကဘာမှလည်းမသိဘူးတနေ့ကြတော့သူဘုန်းကြီးရဲ့တရားဝယ်တစ်ခုကိုတခါတယောက်စီကကျောင်းမှာလာပြီးဖွင့်တယ် ဒကမကြီးတယောက်ကတယောက်မှလာပြီးတယောက်ဖွေဖွင့်ဘုရင်ကစိတ်ဓာတ်လောဘတဏ္ဍာနဲ့ပတ်သက်ပြီးဟောထားတာတရားအတိနဲ့နေတဲ့ပုဂ္ဂိုလ်ခုပေါ်ရင်ခုချုပ်ပြောင်သွားတာကိုဉာဏ်နဲ့သိလိုက်ရမယ်စိတ်ဆိုးစိတ်ပေါ်လာတယ်ထိုစိတ်ဆိုးတဲ့စိတ်ဒီခဏပဲနော် ဒေါသဆိုတာခဏပဲမဟုတ်ဘူးအိမ်ရှင်လားဧည့်သည်လားလောဘဆိုတာလည်းဧည့်သည်ဒေါသမောဟမာနဧည့်သည်ဧည့်သည်ခဏလေးအကြောင်းမငြင်းညွတ်တဲ့အခါခဏပေါ်သွားတာပြန်ကြည့်လိုက်ရှိသေးသလားအဲ့ဒါလို့စိတ်ပိုင်းဆိုင်ရာလေးတွေဟောမရှိတာကိုမရှိမှသိရင်ကုသိုလ်ဖြစ်သွားပြီလေမရှိတာကို အရှိအဖြစ်စွဲနေလို့ဒီအကုသိုလ်ဖြစ်တယ်ဟုတ်တယ်လား ခေတ္တခန္ဓာတွေကြုံကြုံကြိုက်နေတဲ့အခါမှာအကုသိုလ်မဖြစ်အောင်နေဖို့လိုတယ်တူနဲ့တူလေရဟရှင်းရှင်းဖြစ်ဖြစ်သီလရှင်းရှင်းချင်းဖြစ်ဖြစ်အမျိုးသားရှင်းရှင်းဖြစ်အမျိုးသမီးရှင်းရှင်းဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုတူနဲ့တူတွေးကြုံလာတဲ့အခါမှာတခါတရံကြရောနည်းနည်းတော့စိတ်တွေစိတ်ထားလေးတွေတယောက်နဲ့တယောက်ဇရိုက်ချင်းမတူတာကိုဇရိုက်ချင်းမတူတော့အပြောဆိုလေးတွေနည်းနည်းလေးလေးကြမ်းသွားတာလေးရှိတယ် အဲ့ဒါကိုသွားပြီးတော့ပြန်အာယုံယူပြီးတော့ငါ့ကိုပြောရမှာလားဆိုရမှာလားဒီချိုးချိုးရမှာလားနေ့ထက်ငါအသက်လည်းကြီးတယ်နေ့ထက်ငါဂုံကြီးတယ်ဘာဖြစ်တယ်ညာဖြစ်တယ်စသည်အဖြစ်အဲ့ဒါတော့မန်လေးတက်ပြီးတော့မာနရှစ်ထားရှစ်ထားပြီးတော့ဒေါသဓာတ်တွေဘိုက်ထဲမှာထည့်ထားမယ်ဆိုရင်ထိုပုဂ္ဂိုလ်သည် ချမ်းချမ်းသာသာလားစင်စင်ရဲရဲလားနှလုံးသွေးပူလောင်နေတယ်ဟုတ်တယ်လား ဒါဆိုရင်ထိုပေါ်လာတိုင်းပေါ်လာတိုင်းမှာတတိလေးကပ်ပြီးတော့ညံလေးနဲ့တက်ခတ်ပြီးကြည့်လိုက်ထိုပေါ်မှုအာရုံတွေရှိလားမရှိလားမရှိပါဘူးဘယ်စိတ်လေးပေါ်ပေါ်ကြည့်လိုက်ရှေ့စိတ်ပေါ်တိုင်းနောက်စိတ်ပြန်ကြည့်ဒါကြောင့်ရှေ့ကယုံနံချုပ်ပြောက်ဟန်နောက်ယုံနံနဲ့ကြည့်ဟုတ်ကဲ့လားရှေ့ယုံနံလေးပေါ်တိုင်းပေါ်တိုင်းမှာနောက်ယုံနံနဲ့ပြန်ကြည့်ရှေ့ယုံနံအသက်တွေပေါ်လာပြန်ကြည့်လိုက်မရှိအောင်ချုပ်တော့ အဟောင်းတွေချုပ်သွားအသက်တွေစားထုတ်ပေါ့အသက်ဟာလည်းအဟောင်းပြပြပြန်ချုပ်သွားပြီရှေ့စိတ်ပြောင်းလဲနေတဲ့နောက်စိတ်ပြန်ကြည့်အကက်ခက်ကြည့်အကက်ခက်ကြည့်ဘာမရှိမရှိမရှိမရှိမရှိတုံညံ့မြင်သွားရမယ်ဟုတ်ကဲ့လားတုံညံ့မြင်သွားပြီလို့ဆိုရင်လောကကြီးကလောဘဆိုတာလည်းမရှိဒေါသလည်းမရှိမောဟလည်းမာမလည်းမရှိ။အော်ခတ္တခဏလေးစုံစည်းကြတာ။ခတ္တခဏစုံစည်းပြီးခတ္တခဏလေးသူ့လမ်းသူခွဲသွားကြတာ အဘိဓမ္မာစကားနဲ့ပြောမယ်ဆိုဥပတိပဲဥပဆိုတာခန္ဓာလေးဖြစ်ထိဆိုတာခန္ဓာလေးတည်တယ်ဘေးဆိုတာပြတ်သွားဖြစ်လိုက်တည်လိုက်ပြတ်လိုက်ဖြစ်လိုက်တည်လိုက်ပြတ်ဖြစ်လိုက်တည်လိုက်ပြတ်လိုက်ဒါပဲရှိဟုတ်ကဲ့လားခန္ဓာလေးပေါ်ပြီးတော့ခဏလေးထိထိခဏလေးတည်ပြီးဖြစ်မရှိတော့ပြောဖို့တော့မရလိုက်ဘူးထိခဏလေးဖတ်ပြီးရပဲစိတ်ပေါ်ပေါ်ဝမ်းသာစရာစိတ်ပေါ်ပေါ်ဝမ်းနေစရာစိတ်ပေါ်ပေါ် ကျင့်တဲ့ဆရာစိတ်ပေါ်ပေါ်မကျင့်တဲ့ဆရာစိတ်ပေါ်ပေါ်ဟုတ်ကဲ့လားအဲ့ဒါလို့စိတ်ကိုရှေ့စိတ်ကိုနောက်စိတ်နဲ့စိတ်ဓာနုပဒနာကာယနုပဒနာအရှိခံထားပြီးတော့စိတ်အစဉ်ဤပြောင်းလဲမှုလက္ခဏာတက်ကလေးဉာဏ်နဲ့ဖမ်းတတ်သွားပြီဆိုအဲ့ဒါတရားရနားလည်ပြီနော်ဘယ်စိတ်ပေါ်ပေါ်ပေါ်တိုင်းပေါ်တိုင်းစိတ်ကလေးကို ရှေ့စိတ်ပေါ်တာနောက်စိတ်ပြန်ထိမ့်လိုက်ဘာကြောင့်လဲဆိုရင် အာလုံးအာလုံးပေါ်လာတဲ့အာယုံမှန်သမျှတင့်ရှင်လားဧည့်တယ်လားခဏလေးဟုတ်လားအာယုံနဲ့ द्वार နဲ့တက်ဆိုင်လို့ပေါ်တာမျက်စိစကုပ္ပတာဓာတ်နဲ့အပြင်ကယူပေါင်းတက်ဆိုင်လို့မျက်စိပေါ်တယ်မို့လားနာပတာဓာတ်နဲ့အတန်နဲ့တက်ဆိုင်လို့ကြားစိပေါ်တယ်မို့လားအကြောင်းနှစ်ခုကြောင့်အကျိုးဖြစ်တာဟုတ်တယ်နော်ဒါဆိုရင်မနဆိုတဲ့ဟတ္တဝတ္ထုယုမိမနောဝိညာဉ်ဆိုတဲ့မနစိတ်ကလေးနဲ့အပြင်ကဓမ္မယုတ် ဓမ္မယုံဆိုတာကသားအာယုံဖြစ်ဖြစ်သမီးအာယုံဖြစ်ဖြစ်ဆွေမျိုးအာယုံဖြစ်ဖြစ်ညီကောင်မောင်နှမပဲဇနီးမယားသမီးသားအာယုံဖြစ်ဖြစ်စီဝါရေးအာယုံဖြစ်ဖြစ်ဘာအာယုံပေါ့လေလောကရအာယုံတစ်ခုခုနဲ့ဖက်ခနဲ့တွေ့လိုက်တဲ့အခါမှာကြံစီတွေးတော်စိတ်ဖြစ်ဒီစိတ်ကလေးနဲ့အပြင်ကအာယုံလေးနဲ့တက်ဆင်တဲ့ကဘာစိတ်ဖြစ်တယ်ကြံစီတွေးတော်စိတ်ထို့တို့ကြံစီတွေးတော်တဲ့စိတ်ဟာ ကောင်းတာကိုကြံရင် ကုသိုလ်အာယုံလေးဖြစ်သွားမယ်ဖြစ်သစ္စာလေးကိုကြံရင်ကောင်းတဲ့အာယုံဖြစ်မကောင်းတဲ့လောဘဇောလေးကတ်လာပြီဆိုလောဘဆိုမကောင်းတော့ဒေါသဆိုရင်မကောင်းတော့မောဟဆိုမကောင်းတော့မာနဆိုလည်းမကောင်းတော့ငါပြောရမှာလားငါဆိုရမှာလားငါသူ့ပေါ်မှာဘယ်လောက်ကောင်းထားငါဒီလိုလောက်တော့စောင့်ဆောင်ထားတော့ငါအပေါ်မှာဒီလိုပြောရမလားဆိုရမှာစိတ်ထဲမှာပုံတိုင်းပုံနဲ့ကျဲနေမှာဆိုရင်ဘသူပင်မန်းတယ်အဲ့ဒီပေါ်နေတဲ့ပုဂ္ဂိုလ်ကာယကံရှင်ပင်မန်းတယ် ဒါဆိုရင်စိတ်ကလေးနဲ့ပြန်ကြည့်ချစ်စိတ်ကိုနောက်စိတ်နဲ့ကြိုက်ကြည့်။အော်ငါပင်မနေတခါကိုရင်တဲ့ကိုခါစမ်းကြည့်။ကိုရင်တဲ့ကိုအသာလေးစမ်းကြည့်။အဲ့ဒါလိုပေါ်တကနှလုံးခုန်ပါဖြစ်တယ်။မြန်နေတယ်။နှလုံးခုန်မြန်နေတယ်။နော်နှလုံးခုန်မြန်နေတော့မြန်လာတဲ့ကရင်မောလာရင်မောလာပြီးမကောင်းတာတွေတွေးလာတယ်မကောင်းတာတွေကြံတယ်ပါဇက်ကလည်းပြက်တော့ပြက်တော့ဖြစ်လာ။ ကိုလည်းမငြိမ်တော့ဘူးနှုတ်လည်းမငြိမ်တော့ဘူးစိတ်လည်းမငြိမ်တော့ဘူးစိတ်မငြိမ်တာနဲ့ကိုယ်နဲ့နှုတ်ကပါသွားတာဥဏ္ဏကိုပို့တော့ဥဏ္ဏကကောင်းတာဒီမကြံမချီတော့ပဲမကောင်းတာတွေးတော့ကြံတည်ပြီးတော့ကဲစိတ်ထဲမှာဟိုလူနဲ့မတက်ဒီလူနဲ့မတက်ဖြစ်ရောဒါသည်နှလုံးသွင်းမာယွင်သွားလို့တံပြောပါမာလို့နှလုံးသွင်းမာယွင်ရင်မစင်ရဘူးလားစင်ရပါဒုက္ခ ဆင်းရဲနေရတာဟာဒုက္ခဟုတ်တယ်လားကာယကဒုက္ခနဲ့စေတသိက်ကဒုက္ခကိုပင်မန်းလို့ဒီခန္ဓာကိုအခုတရားဟောနေတဲ့ခန္ဓာတရားနာတဲ့ခန္ဓာကိုတရားမှတ်နေတဲ့အခါခန္ဓာကိုယ်ကြီးကတော့မပင်မန်းဘူးလားအမြဲတမ်းဆင်းရဲပြခန္ဓာကလေအမြဲတမ်းဆင်းရဲပြနေလို့ခါတည်းမြေဒီပေါ့ပေါ့ပေါ့ပေါ့ကြသွားလောက်အောင်ဒီဝေဒနာတွေခံစားရ ဒါတရားတဲ့ဝိရိယအားကောင်းတဲ့ပုဂ္ဂိုလ်ပေါ့လုံလဝိရိယအတိဝေဒနာကိုအပြုတ်တိုက်နေတဲ့ယောဂီပုဂ္ဂိုလ်ကိုတခါမြေကြီးဘောပုတ်ထွက်သွားအောင်ထိခံစားရ။အိုးမြေကြီးမပြောနဲ့အရေးတွေစုပ်သွားစမ်းအယိုးရည်တင်မအကြည်သွားပြီစီအသွေးတွေခံသွားပြီစီအဲဒါလိုလုံလဝိရိယတွေစူးစမ်းအားထုတ်တဲ့ယောဂီပုဂ္ဂိုလ်ကတော့ဝေဒနာကိုမဖြုံတော့နော်ပေါ်လာတဲ့အာယုံလေးတွေဘယ်အာယုံဧည့်သည်ပေါ်လာတဲ့အာယုံ ငါမဟုတ်ဘူးဘယ်စိတ်ပေါ့သူ့သဘော သူပေါ်တာဩသူ့အာယုံသူ့ဟာသူပေါ်နေတာပဲဥပမာလမ်းစုံလမ်းခွလမ်းလေးခွမတ်တလေးရပြီးမျက်နှာလေးချနေအရှိဘက်ကလမ်းကရောအနောက်ဘက်ကတောင်ဘက်မြောက်ဘက်ကလမ်းတွေလူတွေဟိုသွားနေမသွားနေဘူးလားမြင်နေရသို့တော့တဲတဲကွဲကွဲကမြင်သလားမျက်လွာချထားလို့နော်မျက်လွာချထားလို့ ဘသူရဲ့ငါပဲကိုယ်နဲ့ရင်းနေတဲ့ပုဂ္ဂိုလ်သိတဲ့ပုဂ္ဂိုလ်မသိတဲ့ပုဂ္ဂိုလ်သဲသဲပုဂ္ဂိုလ်မြင်နိုင်သလားမမြင်နိုင်ဘူးသွားတာတော့တွေ့နေရတာပဲကိုယ်နာကချက်သွားတာလေးဟိုနာကသွားနောက်သွားလဲရှေ့သွားလဲအမျိုးမျိုးဇရိုက်မျိုးစုံနဲ့သွားလာနေတာကိုအဲ့ဒါသွားတဲ့ပုဂ္ဂိုလ်တွေကလည်းတခါတည်းလောဘနဲ့သွားတဲ့ပုဂ္ဂိုလ်အဒေါသနဲ့သွားနေတဲ့ပုဂ္ဂိုလ်မောဟနဲ့သွားတဲ့ပုဂ္ဂိုလ်မာနနဲ့သွားနေတဲ့ပုဂ္ဂိုလ် အဲ့ဒါမေစရိယနဲ့သွားနေတဲ့ပုဂ္ဂိုလ်ကိုပဝန်းကျင်မှာသွားလာလှုပ်ရှားတဲ့ပုဂ္ဂိုလ်တွေရဲ့ကိရိတာတွေသွားနေကြတဲ့ပုဂ္ဂိုလ်တွေတချို့ခက်မြန်မြန်သွားတယ်တခုပြေးသွားတာပြေးသွားပြီးတော့အံကြိတ်ပြီးတော့ခုန်တိုင်းဘုန်းနဲ့ပြေးသွားတယ်ဒေါသနဲ့သွားနေတာဟုတ်တယ်လားဟိုကိုကြီးဒီကြီးတော့ဟိုလိုကြီးလို့ဘဝကိုတယောက်ကိုတဲ့ဒါတဲ့အမျိုးသမီးတယောက်အမျိုးသားပြောက်ပြောက်ချောချောလန့်လန့်တော့တွေးပြီးကြီးပြီးတော့စိတ်ထဲမှာနောက်ပြန်နောက်ပြန်ရှေ့သွားတော့နောက်ပြန်တော့ အဲ့ဒါဘာနဲ့သွားလဲလောဘတဏှာနဲ့အတွေးလေးဝင်ပြီးတော့ဟိုတွေးဒီတွေးပြီးသွားတဲ့ဟာမောဟနဲ့ဟုတ်တယ်နော်တခါတည်းကြလေသွားရင်းလာရင်လက်သိဆုပ်ပြီးတော့ငါ့ကိုကွာပြောရက်တယ်နေပစီအောင်ရောက်ရင်ငါအကြောင်းသိမာနမာမာနအကြောင်းရဲ့ဒေါသနဲ့သွားတယ်နော်မာရက်ပြီးသွားတယ် ဒါဆိုဒီလူတွေသွာလာလှုပ်ရှားတဲ့ပုံကိုတတိထားကြည့်ပေါ့ကုသိုလ်စိတ်လားအကုသိုလ်စိတ်လားဒီမှန်မှန်လေးဘုန်းကြီးတို့ခဏခဏတတိထားကြည့်လူတွေကိုဘုန်းကြီးတို့ယောဂီတွေကိုတောင်းခါနဲ့အကက်ခတ်ပြီးလမ်းကြည့်ယောဂီတွေကတရားအမှတ်နဲ့သွားနေလားမတရားနဲ့သွားနေသလားလမ်းလမ်းကြည့်တယ်ဟောတချို့ယောဂီတွေကဘာမှတရားအမှတ်မပါဘူးကြောင်းကြည့်ညောင်းကြည့်ဟိုတွေးဒီတွေး ဘဝလုံးဒါလို့ဒါလည်းပဲအချိန်ဤသာနာယီဝက်ကုန်သွားတဲ့အမှတ်ဘာမှတရားအမှတ်မပါတဲ့ယောဂီတွေရှိနော်တော်တော်ဟိုနာတော့စကားများနေပြန်ဟိုနာစကားပြောရမယ့်ပုံလိုက်ရှာနေပြန်ဒါကုသိုလ်လုပ်ဖို့လားလားအကုသိုလ်လုပ်ဖို့လားအိမ်ကလာစဉ်တုန်းကတော့တရားအထုဖို့လို့လားအကောကမဟုတ်တော့ဘူးတရားအာယုံနေဘယ်လောက်ပဲပြောပြောပြောတဲ့ပုဂ္ဂိုလ်တွေကပြောတာကိုပြောတဲ့ပုဂ္ဂိုလ်ကတော့ ငါဘယ်သွားပါရှီလန်းလေးပဲလို့လို့ပါပြောပြီးရင်ဟိုလေကခုံရောက်မရှိတော့ဘူးတချို့တချို့လည်းရှိတယ်တချို့လည်းတကယ်လုပ်တဲ့ပုံရှိတယ်တကယ်တကယ်လုပ်တဲ့ပုံရှိတယ်ဘာကြောင့်လဲဆိုရင်နားပါတဲ့ပုံပုံတွေကတကယ်တကယ်လုပ်လို့နော်နားမပါတဲ့ပုံပုံတွေကလုပ်မလို့မျိုးသားတွေလည်းကြည့်တယ်မျိုးသားတွေလည်းသွားကြည့်လမ်းကြည့်ဩတချို့ချို့မျိုးယောက်ျားတွေလည်းဘာမှအမှန်မရှိတဲ့သွားတယ်ကြည့်မြောက်ဟိုတွေ့တွေ့တွေ့ ပစ္စည်းကလည်းဒါကြောင့်ဟောတာမော့ကြည့်ဒီမော့ကြည့်ဟောမောဟနဲ့သွားနေပြီကိုယောဂီမောဟနဲ့သွားနေပြီဒီလောယောဂီလောဘနဲ့သွားနေပြီတခါတည်းကြည်နေတဲ့ဟိုးအိမ်ကကိစ္စတကူလမ်းဝင်ပြီးတိုင်းတော့တခါစိတ်တချင်ညာလက်ညာလုပ်နေညာဒေါသတွေဖြစ်နေပြန်တခါနဲ့ဖုံးစရင်နဲ့အိမ်ကတကူဖြစ်ပြီဆိုငါပြောတာဟိုမှာမပြီးဘူးဒီမှာရောက်လာတရားမှတ်လာအဲ့ဒီဟာလေးချက်ပေါ်ပြန်ကဲတန္တရာပရိစ္ဆသမုပ္ပါကဘာဖြစ်လဲ ဘယ်မှာလဲတာစိတ်စိတ်မှာလဲတာနော်ဘယ်မှာလဲတာဟုတ်ပြီစဝိုင်းကြီးလဲနေတာမဟုတ်ဘူးစဝိုင်းမှာဥပမာပြထားဟုတ်ကဲ့လားဥပမာပြထားတာဝေဒနာပစ္စယတဏဝေဒနာပစ္စယဒေါသဝေဒနာပစ္စယမောဟအဲ့ဒါပြထားတာဒီအာယုဒီလိုသွားနေတယ်လို့ပုံစံပြတာအမှန်ကဘယ်မှာပေါ်နေတာစိတ်မှာလဲနေတယ်စိတ်စင်မှာလဲနေတယ် လောဘအာယုန်နဲ့လဲနေတယ်ဒေါသအာယုန်တွေးပြီးလဲနေတယ်မောဟအာယုန်နဲ့လွဲနေတယ်မာမနာနဲ့လဲနေတယ်အိဒါမေဒါမကျင်းတဲ့ဟောလူပါလေးညံမကျင်းတဲ့တပြောလဲနေတယ်ဓာတုဒုစိတ်ကိုဘုရားကဘာလို့ခိုင်းတတိကပ်ပြီးမှနော်ထိုစိတ်အာယုန်ဒီကိရိလာအာယုန်တို့ပဲရစ်ပတ်ထားသောစိတ်ဒီချမ်းသာနေတာဆင်းရဲနေတယ်သူကိုဘုရားကဒုက္ခအဲလိုပဲ ဒုက္ခဆင်းရဲနေတယ်နော်ဆင်းရဲနေတယ်ကာယကဒုက္ခဆင်းရဲနေတာကိုယ်အမူအရာကြောင့်ဆင်းရဲတာတစ်မျိုးစိတ်ကြောင့်မိမိစိတ်ဒီပဝန်းကျင်အာယုံကိုအကြောင်းရင်းခံပြီးပဝန်းကျင်ပုံကိုယ်တွေကိုအကြောင်းရင်းခံပြီးတော့ဆင်းရဲရတာကတစ်မျိုးဆိုစေတသိက်ကဒုက္ခကို သူက စိတ်မှာဖြစ်တယ်လေနော်ကိုယ်မှာဖြစ်တဲ့ဒုက္ခနဲ့စိတ်မှာဖြစ်တဲ့ဒုက္ခဒုက္ခနှစ်မျိုး ဟုတ်ကဲ့လားထားသို့ဒုက္ခကိုဒုက္ခလို့မသိဘူးဆိုရင်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်မြည်သည့်ပုဂ္ဂိုလ်မဆိုဆင်းရဲပြီးဆင်းရဲတာတကယ်လို့ဉာဏ်လေးတို့ပဲအကြောင်းကြစိုက်ပြီးကြည်နေတဲ့ပုဂ္ဂိုလ်ကြတော့ဩခန္ဓာကြီးကနှိစ္စနေပြီကိုဒီခန္ဓာမှာနှိစ္စတာတမျိုးစိတ်မှာနှိစ္စခံရတာတမျိုးစိတ်က တတိလေးနဲ့ကပ်ပြီးနေလိုက်တော့မှဩစိတ်စိတ်စိတ်စိတ်စိတ်စိတ်ဒီစိတ်ဒီစိတ်ဒီစိတ်ဒီစိတ်ကြောင့်ဒီစိတ်ကြောင့်ဆင်းရဲတာဒီစိတ်ကြောင့်ဆင်းရဲတာအဲ့တလို့ဖမ်းလိုက်တာရန်သူကိုနော်တတိပဋ္ဌာန်အာယုံလက်ကင်ထားနေတဲ့ပုဂ္ဂိုလ်ကိုယ်အမူအရာကိုအခြေခံထားပြီးတော့ပဲမှတ်မှတ်ဝေဒနာအမူအရာကိုအခြေခံထားမှတ်မှတ်စိတ်အမူအရာအခြေခံထားတဲ့သဘောအခြေခံထားမှတ်မှတ်မိမိကင်ထားရမှာကတတိပဋ္ဌာန်ကင်ထားရ နော်တတိပဒံမှလွတ်တဲ့တရားမရှိဘူးနော်တတိပဒံတရားကလွတ်တဲ့တရားမရှိတတိနဲ့တာကိုင်းတာဖယဆရှိသောယဟန္တာအရိယာသူတော်ကောင်းတို့သတိပဋ္ဌာန်၄ပါးကိုရှိခန္ဓာမှတ်လို့သာသောတာပန်ဖြစ်တာတဂရကံဖြစ်တာအနကံဖြစ်တာယဟန္တာဖြစ်တာသစ္စာ၄ပါးကိုသိတယ်ဆိုတာလေသတိပဋ္ဌာန်၄ပါးကိုအရှိခန္ဓာမှတ်လို့သစ္စာ၄ပါးကိုသိတာဟုတ်တယ်နော်တတိမမြဲပဲနဲ့ရုပ်ရဲ့သဘောကိုမြင်ပါမလား တတိမဲ့မဲ့နာရဲ့သဘောကိုမြင်ပါမလားဒီယုတ်တရားရဲ့အနိစ္စယုတ်တရားရဲ့ဒုက္ခယုတ်တရားရဲ့အနတ္တနံတရားရဲ့အနိစ္စနံတရားရဲ့ဒုက္ခနံတရားအနတ္တကိုမတွေ့ဘူးလို့ဆိုရင်ဒုက္ခကိုဒုက္ခလို့မတွေ့ဘူးဆိုရင်ထိုပုဂ္ဂိုလ်သည်ချမ်းသာစေတတ်တဲ့စိတ်ချမ်းသာစေတတ်သောအာယုန်တွေကိုပေါ်နိုင်ပါမလားဒါဆိုရင်ဘုန်းကြီးတို့ပြောထားပြီးတယ်ဒုက္ခនិရောဓ ဒုက္ခရဲ့ဒုက္ခនិရောဓရဲ့နှစ်ခုနော်အခုခန္ဓာတစ်ကိုယ်လုံးမှာဉာဏ်ရှုံးပြီးကြက်ကြက်ပြီးကြည်နေလေတော့ကာယိကစေတသိကဒုက္ခနှစ်ခုတွေခဏခဏလို့တွေ့တွေ့မပေါ်တဲ့အချိန်မရှိဘူးလေနော်ခန္ဓာကမပေါ်တဲ့အချိန်မကြည့်မဖောက်ပြန်တဲ့အချိန်မရှိ အမြဲတမ်းဖောက်ပြန်နေတာအမြဲတမ်းနှိစ္စခံနေရတာပဲခန္ဓာကြီးက အာအရှင်ဘုရားရဲ့တပည့်တော်တို့ကဘယ်ဝေဒနာမှလည်းမပေါ်ဘူးဗျာအေးအေးဆေးဆေးပဲဗျာအဲ့ဒါမသိလို့ပြောတယ်ဝေဒနာမပေါ်တဲ့အရှင်မရှိဒုက္ခမပေါ်ရင်ဒုက္ခပေါ်တယ်တခါတည်းဒုက္ခဝေဒနာပေါ်လာတာကိုဒါဝေဒနာလို့မချင်ဘူးနာရာကျင်နာကြိုက်တာမှနော်ဟိုဘက်ကဝေဒနာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်မှတ်လို့ကောင်းတာလည်းမဟုတ်မှတ်လို့မကောင်းတာလည်းမဟုတ်ဟိုဘက်က အိုဘက်ကကိုလည်းဝေဒနာလို့မထင်ဘူးအာမှတ်ရတာတမျိုးကြီးပဲဘယ်ဝေဒနာမှမပေါ်တော့မှတ်ရတာတမျိုးကြီးပဲမှတ်ကပြင်းတော့ပြင်းလာတယ်မှတ်ရှင်ပြရေးမှတ်ရင်ပြင်းလာတယ်ဗျာမှတ်ကိုမမှတ်ချင်တော့ဝေဒနာလေးလည်းရှားလို့မတွေ့ဘူးဗျာအဲ့ဒါလိုပြောတာနားမလဲလို့ဟုတ်လားမှတ်လို့ဖာကျဲကျဲဖြစ်တယ်ဆိုတာဥပ္ပခဝေဒနာဖြစ်နော် ဥပ္ပကဝေနာဖြစ်နေတယ်မှတ်လို့လဲရတာလည်းမဟုတ်မရတာလည်းမဟုတ်တမျိုးကြီးဖြစ်နေတယ်အဲ့တော့စိတ်ကတတိကပ်ပြီးပြန်မယ်ဩငါစိတ်ဟာပြင်းစိတ်တွေရောက်လာမမတ်ရှင်တဲ့စိတ်တွေပေါက်လာဒီစိတ်တွေအရှိလားမရရှိစိတ်ကိုနောက်စိတ်ပြန်ကြည့်နော်ပြန်ကြည့်စိတ်ကိုစိတ်နဲ့ပြန်စိတ်ကိုစိတ်ချင်းစိတ်ကိုနောက်စိတ်ပြန်ကြည့်သိလိုက်ပြန်သိတယ်သိတယ်သိတယ်သိအဲ့ဒီပထမတစ်ခါတည်းကဘာမှမှတ်เสียမရှိဖြစ်နေတယ်ဘာမှမမှတ်ကြဘာမှဘာမှရမှမသိဖြစ်နေတယ် ဝေဒနာလည်းပေါ်ဝင်လည်းထွက်လေလည်းမှတ်လို့မသိဘာမှတ်ရပါလဲဘာဖြစ်နေမှမသိဘလို့ဖြစ်နေမှမသိအဲ့ဒါလို့ဖြစ်နေတတ်တယ်အဲ့ဒီခါယောဂီပုဂ္ဂိုလ်ကစိတ်နဲ့နိဗ္ဗာန်ကိုင်စိတ်ကိုကိုင်စိတ်တည်တယ်တည်တယ်မှတ်လို့မရဘူးဆိုတဲ့စိတ်မှတ်လို့မှတ်เสียမရှိဘူးဆိုတဲ့စိတ်ကလေးကိုရှေ့စိတ်ကိုနောက်စိတ်ပြန်သိတည်တယ်တည်တယ်တည်တယ်ပထမတည်တဲ့စိတ်ဒုတိယတည်တဲ့စိတ်ဟုတ်သေးရဲ့လားပထမစိတ်ဒုတိယစိတ်မို့ဒုတိယစိတ်တတိယစိတ်မို့တတိယစိတ်ကစိတ်မို့ တစိတ်ပေါ်တစိတ်ကျော်အော်ပထမသိတဲ့အချိန်မရှိတော့ထပ်သိတယ်မရှိထပ်သိတယ်မရှိရှေ့စိတ်ပျောက်ပျောက်နောက်စိတ်အစားထိုးရောက်တာကိုဟုတ်ကဲ့လားအဲ့ဒါလို့စိတ်ကိုရှေ့စိတ်ကိုနောက်စိတ်ပြန်မှတ်ရင်းမှတ်ရင်းနဲ့မှတ်ွက်တွေပြန်ထင်ပြီးတာသောတိမို့ခန္ဓာကိုယ်ကတဏှာဖောက်ပြန်တာတွေ့လားတွေ့တွေ့တဲ့နေရာပြန်မှတ်နားလဲရလားတရားဆိုတာကယောဂီတွေအခါနာပညာပြောမှတ်ရဝင်လေထွက်လေမှတ်လို့မရ အောက်နာပိဏပညာပြဝမ်းဘက်ထောက်ရှုသွင်းလိုက်ကရေခနဲ့ဖောင်းပြီးပြသွားရေခနဲ့ပိန်ပြီးပြသွားတာလေရှုသွင်းလိုက်ကရေခနဲ့ပေါ်ပြီးချုပ်ပေါ်သွားတာဆိုင်မှုတဲ့ဖိချုပ်ပေါ်သွားဖောင်းသဘောပိန်သဘောတွေဝါရောက်တဲ့တွန်းသဘောလေးတွန်းကန်လှုပ်ရှားမှုကိုပြန်ကြည့်ရဝမ်းဘက်ကိုဒါလည်းပညာပြောင်းမှတ်လိုက်တုတိမဟုတ်ဟတရကိုထောက်ဟတရထောက်တဲ့ကောင်လည်းအတင်းညာမထောက်နဲ့ရင်းထဲမှာမွန်းကြပ်ပြီးမောနေတတ် ဖြည်းဖြည်းတခက်ခက်ရင်းနေပေါ့ဒါစိတ်ကိုဟာတရားဝတ္ထုပြန်တော့ဒိဒိဒိတိပေါ်တာခန္ဓာချူချိုက်မှုတော့တဲ့ဒိတိပေါ်တာဒိတိပေါ်တာတော့ဒီကနေပေါ်လဲချိုးလဲဒီနေပေါ်လဲတခါတည်းတကိုယ်လုံးကိုကင်လှုပ်တယ်လို့ဒူးဒီလူတယောက်ကင်လှုပ်တယ်လို့ကိုယ်လုံးတကိုယ်လုံးအဲ့တလို့ဘဝင်လှုပ်သွားတာလေအဲ့ဒါလေးမြင်မြင်နေရတယ်အဲ့ဒါလို့ခန္ဓာကိုယ်တကိုယ်လုံးခါထုတ်သွားလောက်အောင်ဖြစ်ထင်ရှားလာလို့ယောဂီပုဂ္ဂိုလ်တွေကအတွေ့အကြုံဘုဒ္ဓတာမရှိတဲ့အခါ ဘာဖြစ်လို့မသိဘူးနှလုံးယောဂများဖြစ်သွားဖြစ်လာတာကိုယောဂဖြစ်လာတယ်လို့ဖြစ်အမှန်ကတကယ်တမာတိကြည်လာတဲ့ခါမှာတကယ်ဘဝင်လှုပ်တာနှလုံးပေါ်လှုပ်တာနှလုံးခုန်တာဒီနည်းအတန်ကြီးကြဲကြဲကြီးကြားနေတတ်တယ်အဲ့ဒါကြားတာကိုပင်လည်းငါယောဂဖြစ်တာနေပေါ့မနဲ့ငါဒိဋ္ဌိချသွားတယ်အမှန်မဟုတ်တမာတိအာချိလာတဲ့ခါမှာခန္ဓာဤထင်ရှားမှုကိုတကယ်တွေ့တာတကယ်ရှိကိုတကယ်သိလာတာ ဟုတ်ကဲ့လားကြီးတော့ပေါ်လာတဲ့သဘောတွေသူ့အသူပေါ်ပြီးသူ့အချုပ်ပေါ်သွားတာတခုအကဲကပ်ပြီးကဲကပ်ပြီးကဲကပ်ပြီးစိတ်ကိုချောချခဏချောတကအေးအေးစိတ်ကိုချမ်းချမ်းသာသာလေးနဲ့အကဲခပ်ပြီးစိတ်ထဲမှာပင်ပင်ပန်းပန်းမထားနဲ့စိတ်ထဲမှာရင်မောလာပြီးမွန်းကျက်လာပြီးဆိုမှတ်ွက်တွေပျောက်သွားလိမ့်စိတ်ကိုချောချခဏချောတကအေးရိုးရိုးလေးပုံမှန်လေးစိတ်ကိုချမ်းချမ်းသာသာလေးနဲ့အကဲခပ်ပြီးတခါတရံကြလို့ချင်းတကောလုံးဆုံပြီးဘယ်နာကထင်ရှားနေပါလဲ အဇဒကမ္မထံလို့ခေါ်တယ်ခန္ဓာတစ်ခုလုံးဉာဏ်နဲ့ရှုံပြီးဘယ်နာအထင်ရနေပါလဲစိတ်ကိုနာသီဖျားမှလည်းမထားနဲ့ဘယ်နေရာမှမထားပဲတစ်ခုလုံးရှုံပြီးတော့ကြည့်ဘယ်နာကဖောက်ပြန်နေပါလိမ့်ကဲခါကြည့်အဲ့တော့အောက်ပိုင်းဆရာတဏှာကကျင်သဘောလေးသို့မဟုတ်တောင့်သဘောလေးကြိုက်သဘောလေးတစ်ခုပေါ်ပေါ်တဲ့နေရာကိုစိတ်ကိုနှိပ်ကြည့်လိုက်တခါတည်းဖတ်သူပြောက်သွားတယ်မထင်ရှားပြန်ဘူးနောက်တနည်းပေါ်နေပေါ်တက်ကြည့်မထင်ရှားပြန်ဘူး အဲ့ဒါလို့ဩခဏလေးပေါ်တာကြည့်တယ်မရှိဘူးကြည့်ဖို့တော့မရဘူးပျောက်သွားပါလားဩခဏကြည့်ဖို့ကြံရှိပြဿနာမရှိတော့နောက်တယ်မရှိတော့ဘူးဩအရှိမမရှိတာမြင်တာဝိပဿနာဘုဂုတ်ဆရာတော်ကြီးဒါကိုထောက်ပြပထမရှိပြန်ကြည့်ရတယ်မရှိအရှိမမရှိတာကိုမြင်တာဝိပဿနာပထမသိစရာလေးကြည့်လိုက်မရှိတော့မရှိမရှိမရှိဩဘာမရှိပါလားသူ့သဘောသူ ဖြစ်ပေါ်လာပြီးသူသောသူပျက်စီးနေတာကိုဝေရုပ်ပေါ်ပေါ်ဝေဒနာပေါ်ပေါ်စိတ်ပေါ်ပေါ်သဘောပေါ်ပေါ်ဘာလေးပေါ်ပေါ်ခန္ဓာကိုယ်ထဲမှာဘယ်သဘောတက်ပဲပေါ်ပေါ်လာတဲ့သဘောတွေသူ့ဟာသူဖြစ်ပြီးသောသူပျက်စီးနေပါလား။အော်ဒီလိုကို ဖြစ်သဘောပြည့်သဘောကိုမြင်နေတာကိုဒါဒုက္ခသစ္စာကိုမြင်တာ။ရှင်းရလား။သူ့သဘောသူဖြစ်ဖြစ်နေတာလေးကိုမြင်နေရင်းတည်တယ်ဘာသစ္စာလဲ။ဒုက္ခသစ္စာကိုတွေ့တာ။ဒါဒုက္ခသစ္စာဒုက္ခသစ္စာအော်စရာမလိုဘူးနော်။ ဖြစ်ချင်းဖြစ်ချင်းသဘောလက္ခဏာကိုတွေ့နေရင်းတည်တာဒုက္ခဒုက္ခထို့ဒုက္ခကိုမြင်အောင်မြင်အောင်မုန်းအောင်ဆုံးအောင်လာကြည့်ရဒုက္ခကိုကြည်ရင်ကြည်ရင်နဲ့မှတ်ရင်မှတ်ရင်နဲ့ဒီဖြစ်ချင်းဖြစ်ချင်းကိုကြည်နေချင်းတဖြည်းဖြည်းအဲ့ဒီဒုက္ခသဘောတဖြည်းဖြည်းတိမ်မွေ့လာမယ်ဖြစ်သဘောပြသဘောလေးတွေကလေဖြစ်ချင်းဖြစ်ချင်းတော့တိမ်မွေ့တိမ်မွေ့နုညံ့တိမ်မွေ့တိမ်မွေ့တိမ်မွေ့နဲ့ပတ်ဆိုရင်တိမ်မွေ့နုညံ့တိမ်မွေ့တော့ဖြစ်ဖြစ်နေမယ်နဲ့ကိုက်ရင်ကိုက်ရင်နဲ့ဆိုအဖြစ်ရဖြစ်တော့ဆိုရပ်သွားတာ ဖြစ်เสียလည်းမရှိတော့ပြစ်เสียလည်းမရှိတော့ဖြစ်ချင်းတည်းနဲ့ပတ်သူရပ်သွားပြီဆိုရင်တော့ဒုက္ခនិရောဓဖြစ်သွားတယ်ဒုက္ခငြိမ်သွားတတ်တယ်ဒီဒုက္ခကိုကြည်နေနဲ့ငြိမ်သွားတာနော်ဒုက္ခကိုမြင်နေရင်းနဲ့ဖြီးမြင်နေတဲ့စိတ်တဲ့တခါတည်းမကြည့်ကျင်မှုဒီဒုက္ခမတွေ့ကျင်မှုတခါလွဲဒါပဲမြင်နေတဲ့ဖြစ်တာဖြစ်တာဒါဖြစ်ဖြစ်ဒီပဲကြည့်နေရတာမကြည့်ကျင်မှုပြင်းလာတဲ့ပြင်းလဲကြည့်ကြော်လဲကြည့်ကောင်းလဲကြည့်မကောင်းလဲကြည့်အရှိကိုကြည့်တာကို ဟုတ်ကဲ့လားအဲမြတ်စွာဘုရားဒုက္ခဒုက္ခនិရောဓရှင်းတယ်နော်ခန္ဓာကိုယ်အမူအရာယုံနဲ့ဓမ္မသင်္ခါရတရားတို့ကြီးတဲ့ချိန်မှန်များစွာဖြစ်ပြီးပစ္စည်းနေတဲ့တွေ့တာကြောင့်သူ့ကိုဘာလို့ခေါ်လဲဒုက္ခဒုက္ခဒုက္ခဒုက္ခခန္ဓာဒုက္ခခန္ဓာဒုက္ခခန္ဓာဒုက္ခဒီဟာပဲမြင်နေရမယ်ယောဂီဒုက္ခခန္ဓာတကူလုံးဉာဏ်နဲ့ချုပ်ပြီးဒုက္ခကိုမြင်နေရမယ်ယုတ်ကြည့်လိုက်ပြန်ယုတ်တော့ ဒုက္ခပဲဝေဒနာလည်းဒုက္ခပဲသင်ညာလည်းဒုက္ခသင်္ခါရလည်းဒုက္ခဝိညာဉ်လည်းဒုက္ခပဲဩယုတ်တရားကြည့်လိုက်ပြန်ဒုက္ခဩနန္ဒီရနာကနာမခန္ဓာလေးပါးကြည့်ဒုက္ခဩဒုက္ခဒုက္ခကတခုတည်းမြင်နေရတဖြုတ်ဖြုတ်တလို့လို့ပြောတာသူကဖြစ်ပြီးပြည့်စည်တဲ့ဒုက္ခကိုမြင်နေရကြည်နေရင်ကြည်နေတယ်မြင်မှန်များလာတဲ့ကံမှာကိလေသာတွေပါလာတာကိုသူ့ကိုခန္ဓာအကြောင်းသဘောလက္ခဏာကိုမြင်မှန်မျက်နှာပါပါပါပါအကုသိုလ်တွေတဖြည်းဖြည်းနေနေနေဖြည်းဖြည်းဖြည်းဖြည်းကိလေသာတွေပါလာတယ် ပြည့်တာပါလာလေးစိတ်ထဲမှာရှင်လန်းလာကြည်လင်ပြီးဖြစ်လာစိတ်ထဲမှာချုပ်ွက်နဲ့ချုပ်ကြိတ်ကြိုက်လာတဲ့အတွက်တာကြောင့်အိုးမြတ်စွာဘုရားပြောတာဒါကိုဒါကိုကြည်နေတဲ့တခါတည်းအဲ့ဒီအကြည့်အာယုံတွေအာကောင်းလာတဲ့အခါလေးမြင်ပါမြန်းဖို့ခါတာမှာညှုတ်ကိုင်းပြီးဖြစ်လာတဲ့ခါရီတာခေါင်းလေးတာမှာညှုတ်ကိုင်းဖြစ်လာတဲ့အာယုံကဆွဆိုင်မှုအာကောင်းတဲ့အစွဲတက်တွေရှိသွားတဲ့အတွက်တာ ကြီးနေကြီးနဲ့တဲ့အတိမွေးသိမ့်မွေးသိမ့်မွေးတော့ဖြစ်ဖြစ်နဲ့မင်းနဲ့သိမ့်မွေးဖြစ်ချင်းဖြစ်ချင်းအလုံးသိမ့်မွေးနုညသိမ့်မွေးတဲ့ဖြစ်ဖြစ်ကိုတွေ့တာတဲ့အလုံးနုညသိမ့်မွေးတဲ့ဖြစ်ချင်းဖြစ်ချင်းကိုမြင်နေရင်မြင်နေမြင်နေမြင်ဖြစ်ကိုတတ္တိယုံနံတတ္တိဖက်ခဏိကုံသွားတဲ့အချိန်မှာယုံနံမရှိတဲ့နိရောဓဓာတ်ဉာဏ်ကညက်ကပြတ်စုံမြင်မှာရှင်းရလားကြီးနေရင်းနဲ့ပင်လည်း အရှိကိုကြည်နေနဲ့မရှိတာကိုတွေ့သွားတာအနေအေးလို့အမင်းကြီးဤတဲ့ဓာတ်တတ်ပတ်စုကျင်းသွားပြီချုပ်ငင်းသွားပြီဖတ်ဆိုရင်အော်ငင်းမှန်ပြလိုက်တယ်အော်ငင်းသွားပါလားငင်းသွားပါလားဆိုတော့မက်ဇောအဲ့ငင်းသွားပါလို့သိတာမက်ဇောဖြစ်ချုပ်ငင်းသွားတာကနေပါချုပ်မှန်းသိတာကမင်းအဲ့ဒီမင်းညာကနေပြီးတော့ ဖို့ဇောလီတစ်ချက်တစ်ချက်စောသွားတယ်ပြန်အဲ့ဒီနဲ့ချုပ်ငိမ့်တဲ့နေရာကိုပြန်ညှက်လိုက်တွေးလိုက်ပြန်ညှက်လိုက်တွေးလိုက်ဖြစ်ဖြစ်ကိုဖြောက်ပြီးဖြတ်တယ်ဖြစ်ဖြစ်မရှိတဲ့နိဗ္ဗာန်တက်ကိုတမတ်တစ်ချိန်တစ်ချိန်တွေးပြီးတော့ပစ္စဝကနာညာဆင်းခြင်းကဩဘုရားရှင်ဆုံးမကဒါကိုတက္ကဝလုံးမှာပေါ်ပါရွှင်လန်းအဲ့ဒီချိန်မှာဘာကိလေသာမှမရှိဘူးမျက်စိဖွင့်ပြီးဘုရားကိုဘုရားရှင်ကြီးညိုလို့မဝဖြစ် ဆရာသမားကိုလည်းကြည်ညိုလို့မှဖြစ်သွားကြ။အိုးကျေးဇူးများလိုက်တဲ့သာသနာတော်ကြီး။ဘုရားဆုံးမလေးမှန်လိုက်တာ။အိုးဘုရားဆောဘုရားဆုံးမဒါကိုဘယ်ပုဂ္ဂိုလ်မှမေးစရာမလို။တရားလျှောက်စရာလည်းမလို။မေးစရာလည်းမလိုတော့။ဘာကြောင့်လဲဆိုမိမိကိုယ်တိုင်ကျင့်လို့တွေ့သွားတာကိုဒုက္ခမှာဒုက္ခនិရောဓကိုပြီးပါ။ဒါကလို့မြဲမပြတ်ဖြစ်ဖြစ်နေတဲ့သဘောကိုဘာခေါ်လဲပြန်ပြောပါဦး။ဒုက္ခဘယ်ရှင်ကြီးဒုက္ခ ထိုင်လဲဒုက္ခထားလဲဒုက္ခသွားလဲဒုက္ခအိပ်လဲဒုက္ခစားလဲဒုက္ခအားလုံးဒုက္ခဒုက္ခဒုက္ခဒုက္ခတစ်ခုတည်းမြင်နေရဒုက္ခတစ်ခုတည်းမြင်နေရအဲ့ဒီဒုက္ခမြင်ရင်းမြင်နေမြင်မြင်ပံမြင်လာတဲ့ကမ္မကိလေသာတွေပါပြီးတော့ဒုက္ခအဆုံးဖြစ်တဲ့ဒုက္ခနိရောဓနယ်ပယ်ကိုမက္ကဘာဝနာတတ္တိကကြီးစစ်ပြီးသွားမှာပေါ့ရှင်းရလားတရားဆိုတာယောဂီများရဲ့တိမ်မွေ့တယ်နော် နုံညံ့တယ်တိမ်မွေ့တယ်ပထမတော့ခက်ကြမ်းကြမ်းလေးပေါ့နည်းနည်းလေးတော့သမာဓိရှင်ရလာပြီဆိုရင်ထိုင်တာကအစထိုင်ကျင်တာလေးတည်းအစထကျင်တာလေးတည်းအစထသွားတာလေးအစအိုးရှည်တလန်းတလန်းကလန်းကျင်တာလေးဒီဖြည်းဖြည်းလန်းသွားတာလေးဒီရေကြီးတေးနဲ့ဖြည်းဖြည်းလန်းသွားတာလေးခြေတော့လေးကိုခြေတော့တလန်းတလန်းကခါတည်းညံကပ်ပြီးလို့9မိနစ်လောက်ကြာနေတယ် ရှေ့တလန်းတလန်းဟောတခါတည်းကြလို့ရှိညာအသေးစိတ်ဖြစ်ပျက်ကိုတကယ်ဒီအသေးစိတ်ဖြစ်ချင်းဖြစ်ချင်းလက္ခဏာကိုရှည်လန်းနဲ့ဈေးကြံနိုင်မှာဈေးကြံအရှိမှာဖြစ်ဖြစ်ကိုတကက်မြင်အောင်စူးစမ်းထားတဲ့ယောဂီဆိုဈေးကြံ6တာပေ20 30အတွင်းမှာတစ်ခေါက်နှစ်ခေါက်လောက်ပဲနိုင်ရွက်ဆိုတာကုန်သွားတာပဲ။ဘာဖြစ်လို့လဲ။မှတ်စိတ်နဲ့အာယုံနဲ့ကြိုက်သွားလို့ဟုတ်တယ်နော် မှတ်စင်းတဲ့အာယုံနဲ့မတိုက်တဲ့ပုံကိုမကြိုးစားတဲ့ပုံကတော့ဒါอืมဖာသူဟာသူဘာသာလဘာဖြစ်နေလိမ့်မယ်ဟိုသူများထိုင်ထိုင်သူများထထသူများလာလာဆာယကဟောဒီတာယကဟောဒီထိုင်ယကဟောဒီတော့ဟောဒီနဲ့အရှိကုန်နေနေဘာဖြစ်လို့တော့မကြိုးစားလို့ဒါကြောင့်ထိုင်နေစဉ်လည်းပဲတတိပြထန်သောဉာဏ်ဖြစ်ကိုကိုအမြဲတောင်းကြဆိုင်ပြီးကြည်ရန်နေစဉ်ပဲတတိပြထန်သောဉာဏ် သွားသွားလာလာထိုင်ထိုင်ထပ်ထပ်ကိုယ်အမူအရာအမူအရာမှာတဲ့ညဒီပေါ်မှာကာယ ानु ပါဒနာတတိပဒအရှိကထားပြီးတော့စိတ်ကလေးပေါ်စိတ်ကိုကြည့်လိုက်ဝေနာဝေနာသဘောလေးကြည့်လိုက်သဘောပေါ်သဘောကြည့်လိုက်ပြီးပြီအဓိကကင်ထားရမှာကာယ ानु ပါဒနာတတိကိုယ်အမူအရာကိုတတိနဲ့ကင်ထားအဲ့ဒီကိုယ်အမူအရာကိုကင်ထားရင်းနဲ့ပေါ်လာတဲ့စိတ်ပေါ်ပေါ်ဝေဒနာပေါ်ပေါ်လာတဲ့အာယုညာနေအကြောင်းညာဆိုင်ပြီးမှသွားမယ်ဆိုရင် တရှင်ချင်းလေးမှာယောဂီများအလိုရှိအပ်သောပူခြင်းဒုက္ခနာခြင်းဒုက္ခသိခြင်းဒုက္ခတိကင်းငြိမ်းသောနိဗ္ဗာန်တတ်ကိုမျက်မှောက်ပြုပါလိမ့်မယ်ဒုက္ခမှာဒုက္ခនិရောဓသို့ကြီးစုပြုပါလိမ့်မယ်ရှင်းရလားပြန်ပြောပါဦးဒုက္ခမှာဒုက္ခនិရောဓသို့ဒုက္ခမှာဒုက္ခនិရောဓသို့ရောက်အောင်ကြိုးစားနိုင်ကြပါစေလို့မေတ္တာပို့ရင်း ကဲအချိန်နာရီကုန်ဆုံးသွားကြောင်းလက်အောင်ကြည်တိမိနာ ပုံညာကံမိနာဘုရားစာရှိသောယန္တာမထေမြတ်ကြီးညာဟောဘောညွန်ပြတော်မူသောလောဘကျင့်စဉ်တရားတော်မြတ်တို့သတိပဋ္ဌာန်တရားကိုအခြေခံထားပြီးတော့နာယူမတသုတ်တဆင်းရမှာကုသိုလ်စေနာတရာဆွမ်းအားတို့ကြောင့်အာဇာတိပရိသတ်နေမြညာစင်စစ်ဖြစ်တာတော့အာဇရံစံပြိုယိုရွေးအိုမင်းကြီးဒုက္ခအပေါင်းတို့မှာတိဝိယဖြစ်ဖြစ်သောအာဗျာဒိန်ယောဂဝေဒနာတို့မှာ လောကိယဖြစ်ဖြစ်သော အမရဏံတိခြင်းဒုက္ခပေါင်းတော်ကင်းဝေးရာဖြစ်ပြီးတော့ဒီဝံဒုက္ခခတိခြုံငင်းရမမြတ်နိဗ္ဗာန်သို့ဘာဘုံနိတန်တိဆက်ရောက်နိုင်အောင်ကြိုးစားအားထုတ်နိုင်ကြစေကုန်ရာတည်း